သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်အိုရဲလာဆန်5ရက်2022ခုနှစ်ဖေဖော်ဝါရီလ5ရက်စနေနေ့၌အွန်လိုင်းမှဟောကြားအပ်သောတတဝါမရှိယုံနံသာရှိသည်အကြောင်းတရားဒေသနာတော် ဘုရားဘာသာဖြစ်နေတဲ့အခိုက်မြတ်စွာဘုရားရဲ့အစစ်အမှန်ဟောပြောချက်ကိုတတ်နိုင်သမျှသဘောပေါက်အောင်ဆင်ញင်သုံးသပ်ကြရမှာဖြစ်တယ်ယထာဘူဒထသနာအမှန်ကန်တိုင်းမြင်ခြင်းဆိုတာတမ္မာဒိဋ္ဌိကိုပဲပြောတာပဲ တမ္မာဒိဋ္ဌိဆိုရယ်မှန်သောအမြင်ဆိုတာအစစ်မြင်အပြင်ပြောမဆိုရင်ယထာဘူတထသနာအစစ်အမှန်မြင်ခြင်းဆိုအစစ်အမှန်မြင်ခြင်းလို့ဆိုတော့မမှန်မကန်မြင်ခြင်းတွေကလည်းအများကြီးရှိတယ်လို့ပြောအောင်ဆိုပါစို့တရဝအနေနဲ့မြင်လို့ရှိရင်အဲ့ဒီအမြင်ဟာအမြင်မှမဟုတ်ဘူးလို့ဆိုလိုတယ် တရဝဆိုတာမရှိဘူးယုံနဲ့နံနှမျိုးသာရှိတယ်တဘာဝတရားတက်တက်သာရှိတယ်တရဝမရှိဘူးလို့မြင်မှဘုရားတရားတော်အရမှန်ကန်သောအမြင်ဖြစ်တယ်ဘာကြောင့်မှန်ကန်သောအမြင်လို့ပြောရတာတုံးဆိုတရဝရှိတယ်လို့လက်ခံလိုက်တာနဲ့တပြိုင်နက်တရားဓမ္မကျင့်သုံးမှု အခက်အခဲတွေများစွာကြုံသွားနိုင်တယ်တရားဓမ္မကျင့်သုံးမှုအမြင်အားဖြင့်မဖြစ်နိုင်တော့ခံယူချက်ကလွဲမှားနေတယ်ဘာဖြစ်လို့တော့ဆိုမရှိတာကိုအရှိလုံနေသည့်အတွက်ကြောင့်ခံယူချက်ကလွဲမှားနေတယ်လို့ဆိုလို့တကယ်ရှိကဘာလို့ဆိုရင်ယုံနဲ့နံနှစ်ခုပဲရှိတယ်အဲ့ဒီယုံနဲ့နံနှစ်ခုကိုတရဝါလို့သတ်မှတ်ပြီးလူတွေကအရှိလို့ထင်နေတာ အဲ့တော့တကယ်ရှိတာကတော့ယုံနဲ့နာနှမျိုးပဲရှိတယ်တရဝဆိုတာမရှိဘူးဆိုတာခေါင်းထဲမှာဆွဲဆွဲမြဲမြဲဖြစ်အောင်မှတ်ဖို့လိုတယ်ပေါ့နော်အဲ့ဒါမှတ်နိုင်မှဝိပဿနာဉာဏ်အမြင်ဆိုတာဖြစ်လာနိုင်တယ်။တမန်အပြင်ဝိပဿနာဉာဏ်အမြင်ဆိုတာဖြစ်ဖို့ခဲရင်။တရဝဆိုတဲ့အဆွဲလန်းဟာအတမကြီးမားတယ်။စက်ယုတ်ကလေးတယုတ်ကိုကြီးပြီးတော့ တကယ်သရဝအစ်စ်လို့ထင်းနေထင်းနေကြသလိုလှုပ်ရှားသွားလာနေကြတဲ့ရုပ်နဲ့နေရပေါင်းဆက်ပြီးတော့ဆက်ရုပ်ပမာလှုပ်ရှားသွားလာ နေကြတဲ့သရဝတွေကိုကြည့်ပြီးတော့သရဝကို အရှိလို့ထင်လို့ရှိရင်လွဲမှားသွားလိမ့်မယ်တကယ်ကတော့တတဝါဆိုတာမရှိဘူးယုံနဲ့နှစ်ခုသာရှိတယ် အဲ့ဒီယုံနဲ့နှမျိုးကလွဲပြီးတခြားဘာမှမရှိဘူးဆိုတာကိုသိမှဘုရားရဲ့ဝါဒကိုသိမှဖြစ်တယ်။ဘာကြောင့်လို့ဆိုရင်ဘုရားရဲ့ဝါဒဟာအနတ္တဝါဒသာဖြစ်တယ်။အဲ့တော့အတ္တလို့ဆိုတာတရဝါနဲ့အသက်ပြီးပြောတဲ့စကားများသာဖြစ်တယ်။အတ္တဆိုတာအထင်အမြင်များသာဖြစ်တယ်။အတ္တမဟုတ်ဘူးယုံနဲ့နံပဲရှိတယ်လို့ဒီလိုမြင်မှုတို့အပ်တယ်ပေါ့နော်။ အဲ့တော့ယုံနန္ဒရှိတယ်သတ္တဝါမရှိဘူးဆိုတဲ့အမြင်ကိုယထာဘူတထသနာဟုတ်တိုင်းမှန်စွာ မြင်ခြင်းလို့ဒီလိုခေါ်တယ်သတ္တဝါလို့လက်ခံလိုက်တာနဲ့တပြိုင်နက်အဲ့ဒီပုဂ္ဂိုလ်ရဲ့အတွေးဟာတရဝါသေဆုံးတာကိုလက်ခံလိုက်လို့ရှိရင်ပုတ်စီတာပဲရောက်သွားပြီတရဝါဆက်လက်ဖြစ်ပေါ်နေတယ်လို့ လက်ခံလိုက်လို့ရှင်တတ္တတအယူဝါဒပဲရောက်သွားတယ်အဲ့တော့မြဲထာဝရမြဲခြင်းနဲ့ထာဝရပြတ်ဆဲခြင်းဆိုတဲ့တတ္တရအယူဝါဒဥစေရအယူဝါဒတွေရှောင်လွဲလို့မရနိုင်ဘူးဖြစ်သွားတယ်ပေါ့နိဗ္ဗာန်ကို ရောက်ဖို့ရလည်းပဲလမ်းကြောင်းမှာအဆုတ်အပိတ်ကြီးတစ်ခုဖြစ်သွားနိုင်တယ်ဒါကြောင့်တရဝဆိုတာမရှိဘူးယုံနဲ့နှစ်ခုသာရှိတယ်ဆိုတဲ့မြင်နဲ့အမြင်ကသာလဲ ဘုရားဟောပြောတဲ့ဓမ္မအမြင်ဖြစ်တယ်အဲ့တော့ဒါနဲ့ပတ်သက်ပြီးတော့ရှမက သုတ်တံဆိုတာလေးကိုမသားနာယူကြည့်ရအောင်ရှေးဥစွာခံယူထားရမှာကတတဝါဆိုတာမရှိဘူးယုံနဲ့နံနှစ်ခုသာ ရှိတယ်ဆိုတာကောင်းတဲ့မှာဆွဲထားဖို့လိုတယ်တတဝါအရှိလုပ်ပြီးတော့ပြောမယ်ဆိုရင် လွဲမှားသွားနိုင်တယ် ဒီလိုဆိုလိုတယ်နော်သို့သောစကားအနေနဲ့သာပြောရတာအသည့်အနေနဲ့ကတော့တရားမရှိဘူးဆိုတဲ့အသည့်ကိုစွတ်စွတ်မြင်းမြင်းမှတ်ဖို့လိုတယ်ပေါ့အဲ့ဒီအမြင်ကိုစွတ်စွတ်မြင်းမြင်းမှတ်ဖို့လိုတယ်ရှင်သာရိပုတ္တရာမထေရမြတ်တို့ရဟန်းတော်တွေဟာတာဝတိမြို့စေရွန်ကျောင်းမှာသတင်းသုံးနေစဉ်က အယူဝါဒလွဲမှားတဲ့ရှမကဆိုတဲ့ယဟန်တပါ ပေါ်ပေါက်ခဲ့ဘူးတယ်အဲ့ဒီယမကလို့အမည်ရတဲ့ယဟန်ကသူ့ယူဆမှာဗာပြောတော့ဆိုရသော်ဗျာဟောတဲ့တရားတွေကိုသူနားလဲတော့ပြောရမယ်ဆိုရင်ယန္တာပုဂ္ဂိုလ်သည်ကိုယ်ကာယပျက်စီးပြီး တည်ဆုံးသွားတဲ့နောက်မှာပြတ်ဆဲသွားတယ်ပျောက်ကွယ်သွားတယ်တမန်အဖြစ်ပြောမယ်ဆိုလို့ရှိရင်ဟုတ်တယ်လို့လို့ယဟနာသိပြီးရင်မဖြစ်တော့ဘူးလို့ပြောလို့ရှိရင်မှန်သလားမမှန်ဘူးလားနော်စကားအနေနဲ့ကယဟနာပုဂ္ဂိုလ်သည်သိဆုံးသွားတဲ့နောက်ပြတ်ဆဲသွားတယ်နောက်ဘဝမရှိတော့ဘူးပျောက်ကွယ်သွားတယ် အဲ့ဒါလို့ပြောတာဟာမှန်သလားမှားသလားဆိုယဟန္တာပုဂ္ဂိုလ်လို့ဆိုတာကိုကမရှိတာမရှိသည့်အတွက်ကြောင့်ပြောမယ်ဆိုလို့ရှင်ယဟန္တာပုဂ္ဂိုလ်သည်ချုပ်ငိမ့်သွားသည်လို့ပြောလို့တော့ရတယ်ယဟန္တာပုဂ္ဂိုလ်သည်ပြိဋိဘံဆံသွားသည်လို့ပြောလို့တော့ရတယ်နေဖုတော်ပြိနေဖုတော်ယဟန္တာပုဂ္ဂိုလ်ဆိုတာဘသူ့ကိုပြောတာတော့ယုံနဲ့နာ ထိုပုဂ္ဂိုလ်ရဲ့တဏ္ဍမှာရှိတဲ့ယုံတဲ့နံသည်ချုပ်ငိမ့်သွားသည်တရားနာပုဂ္ဂိုလ်လို့ပြောလိုက်ကြတဲ့ကကိုကယုံတဲ့နံနှစ်ခုပဲဆိုအောင်မှာပုဂ္ဂိုလ်မဟုတ်တရားအနေနဲ့ရှိတာမဟုတ်ယန္တာပုဂ္ဂိုလ်ဆိုတာယန္တာပုဂ္ဂိုလ်ရဲ့ယုံတဲ့နံသည်တည်ဆုံးသွားတဲ့နောက်မှာချုပ်ငိမ့်သွားသည်မိတော့ကလေးသည်ငြိမ့်သွားသည်ဆိုတာမျိုးပဲပြောလို့ရတယ် အဲ့လိုမဟုတ်ပဲနဲ့ရဟန္တာပုဂ္ဂိုလ်သည်သေသွားတဲ့အခါမှာဘဝပြတ်ဆဲသွားသည်လို့ပြောလို့ရှိရင်ဥစေရဝါဒဖြစ်သွားတယ်ဥစေရဝါဒမြတ်စွာဘုရားတရားတော်ကအလွန်သိမ်မွေ့တာဖြစ်လို့လက်တလုံးရံလေးကပ်ပြီးတော့ရှုပ်နေတတ်တယ်အဲ့တော့တည်တည်ချာချာသဘောပေါက်အောင်ကြည့်ရမှာတော့ရုံနဲ့နံအပြင်တခြားအခေါ်တွေက စကားအနေနဲ့သာပြောတာတကယ်အရှိအယုံနဲ့နဲ့နှစ်ခုသာအလုပ်ထီတို့ကောင်းထဲမှာဆွဲမှတ်ထားဖို့လိုတယ်အဲ့တော့ရှင်ယမကကယန္တငါရီချာမှာသူက ပြောတယ်မြတ်စွာဘုရားဟောတဲ့တရားကိုသူနားလဲတယ်တဲ့နားလဲတော့ပြောရင်ယန္တာပုဂ္ဂိုလ်ဟာသိသွားပြီတဲ့နောက်ဘဝပြတ်ဆဲသွားတယ်လို့ အဲ့တော့သူဘာမှားနေသလဲလို့ဆိုတဲ့အခါမှာယန္တာပုဂ္ဂိုလ်ကိုအရှိအနေနဲ့သူ ပြောနေတာမှားတယ်တရဝမရှိဘူးဆိုတဲ့စကားအရာယဟန္တာပုဂ္ဂိုလ်သည်လို့ပုဂ္ဂိုလ်တရဝအနေနဲ့ပြောနေတာမှားနေတယ်ပေါ့နော်မှားနေတယ်အဲ့တော့ရှမကယဟန်ကဒီဝါရတွေပြောဆိုနေတဲ့အခါမှာ တရားဓမ္မကိုသိကြတဲ့အခြားယဟန်တွေကကြားကြတယ်ရှမကဟာ လွဲမှားတဲ့အယူဆနဲ့ပြောနေတယ်ရသော်ဗျာဟောတဲ့တရားသူသိသလောက်ပြောရမယ်ဆိုလို့ရှင်အာသောကုံပြီးတဲ့ယဟန်သည်သေလွန်သွားတဲ့အခါမှာနောင်ဘဝမှာ လုံးဝပြတ်ဆဲသွားတယ်လို့သူပြောနေတယ်ဒီစကားဟာအလွန်မှားနေတယ်မှားရင်းတဲ့အယူဆတစ်ခုဖြစ်နေတယ် ဒါကြောင့်အဲ့ဒီယဟန်တွေဟာရှင်ယမကစီသွားပြီးတော့ဆွေးနွေးကြတယ်ပြောမြကြတယ်ပြောဆိုကြတယ်ဒါကိုယ့်ရဲ့သတင်းသုံးပေါ်တစ်ပါးဟာအယူဝါဒအပြင်လွဲမှားနေတယ်ဆိုလို့ရှိရင်ရဟန်းတန်ဃာတွေကဒီလိုမနေကြဘူးသွားရောက်ပြီးတော့ဖြောင်းပြပြီးတော့ပြောဆိုကြတယ်ဒါမဟုတ်ဘူးဆိုတာကိုသွားရောက်ဖြောင်းပြပြောဆိုလို့ရှိကြတယ် အဲ့တော့ယဟန်တွေကသွားပြီးနားချကြတယ်ပေါ့ငါရှင်ယမကကိုရောမဒီလိုလွဲမှားစွာ ပြောဆိုနေတယ်ဆိုတာဟုတ်သလားဆိုတော့သူကပြောတယ်ဟုတ်ပါတယ်ယဟန်နာပုဂ္ဂိုလ်ဆိုတာသေသွားတဲ့နောက်ဆိုရင် ပြတ်ဆဲသွားပါတယ်ပျောက်ကွယ်သွားပါတယ်လို့သူဟာမြတ်စွာဘုရားဟောသမျှတရားတွေနားပြီးတော့သူဒီလိုပဲနားလဲပါတယ်လို့ပြန်ပြောတော့ ကျန်တဲ့ယဟန်တွေကငါရှင်ယမကအဲ့ဒါလို့မပြောပါနဲ့မြတ်စွာဘုရားကို မဆွဆွဲပါနဲ့မြတ်စွာဘုရားကိုဆွဆွဲတာဟာမကောင်းပါဘူးမြတ်စွာဘုရားကလည်းအာသောကုန်ပြီးသောယဟန်သည်တည်ဆုံးသွားတဲ့နောက်ပြတ်ဆဲသွားတယ်လို့ဘယ်တော့မှမဟောပါဘူးဒီလိုဟောတာမဟုတ်ပါဘူးဘုရားဟောတာဘယ်လိုဟောတာတော့ပရိနိဗ္ဗုတော်ခြုံငိမ့်သွားပြီလို့ပဲဟောတယ်ပြတ်ဆဲသွားတယ်ဆိုတဲ့စကားလုံးမသုံးဘူး နော်ချုပ်ငိမ့်သွားတယ်လို့ပဲဟောတယ်အဲ့တော့သူကအုတ်စိတ်စတိဝိနတတိဆိုတဲ့စကားလုံးတွေကိုသုံးပြီးတော့သူကပြောတယ်တေသွားတယ်နောက်ပြတ်သွားတယ်အဲ့ဒါဟာမမှန်ကန်ပါဘူးဆိုပြီးတော့ယဟန်တွေကရှင်းပြကြတယ်ဘယ်လိုပဲရှင်းပြပြရှင်ယမကကတော့သူ့အယူဆကိုတပြားလားမှမလျှော့ဘူးညင်းဆိုနေတယ် သူနားလဲတာဒီတိုင်းပဲနားလဲတယ်ယဟန္တာဆိုတာသိသွားရင်နောက်ပြတ်ဆဲသွားပြီယဟန္တာဆိုတဲ့ပုဂ္ဂိုလ်ဟာသိသွားတဲ့နောက်ပြတ်ဆဲတယ်နောက်ထပ်မဖြစ်တော့ဘူးလို့သူဒီလိုပဲသိတယ်လို့အဲ့ဒါလို့လက်မခံမဲ့နဲ့ညင်းပယ်နေတဲ့အခါမှာအဲ့ဒီအချိန်မှာတော့ဒီ တာဝတိပြည်မှာမြတ်စွာဘုရားရှိကုန်မပေါ်ဘူးရှင်သာရိပုတ္တရာကပဲတာဝတိစေတော်အကြောင်းမှာအကြီးကဲနေအနေနဲ့ရှိနေပုံရတယ်အဲ့ဒီယဟန်တွေကရှင်မရှင်ယမကကိုနားချပြီးတော့သူမှားရွေးနေတဲ့ပြောဆိုချက်တွေယူဆချက်တွေကိုဖြည့်ရှင်းပေးမိမယ်လို့သူကလုံးဝလက်မခံဘူး အဲ့လိုလုံးဝလက်မခံတော့အဲ့ဒီယဟန်တော်တွေဟာနေရာအထပြီးတော့ရှင်သာရိပုတ္တရာစီသွားကြတယ်ရှင်သာရိပုတ္တရာစီသွားပြီးတော့ဒီအကြောင်းကိုသွားရောက်လျှောက်ထားကြတယ်အဲ့လိုလျှောက်ထားပြီးရှင်သာရိပုတ္တရာကိုတောင်းဆိုကြတယ်ယမကဟာဒီလိုယူဝါဒတွေရှိတော့ ဒီကိုယ်တော်တပည့်တော်တို့ရှင်းပြလို့နားမလဲဘူးလက်မခံဘူးအရှင်ဘုရား ရှင်းပြမှပဲဒီကိုယ်တော်လက်ခံပါလိမ့်မယ်လို့အရှင်ဘုရားကြွားရောက်ပြီးတော့ရှင်ယမကရဲ့မိစ္ဆာယိဝါဒကင်းလွတ်တော်အောင်ရှင်းပြပေးတော်မူပါလို့ရှင်သာရိပုတ္တရာကိုဝိုင်းဝန်းတောင်းဆိုကြတဲ့အခါမှာရှင်သာရိပုတ္တရာကလက်ခံလိုက်တယ်ပြီးတော့ယမကယဟန်စီရှင်သာရိပုတ္တရာကိုယ်တိုင်ကြွသွားပြီး မေးတယ် ငါရှင်ရမကအခုလိုဆိုးဝါးလာတဲ့မာယွင်းနဲ့အမြင်တစ်ခုယူဆတယ်ဆိုတာဟုတ်သလားငါရှင်ဟာဖះဟောတရားတွေငါသိသလောက်ပြောရမယ်ဆိုရင်ယန္တာပုဂ္ဂိုလ်တွေကသိတဲ့နောက် ပြတ်ဆဲသွားတယ်ပျောက်ကွယ်သွားတယ်လို့ငါရှင်ဟာဒီလိုပြောနေတယ်ဆိုတာဟုတ်သလားလို့ဆိုတော့ဟုတ်ပါတယ်တပည့်တော်ဒီတိုင်းပဲနားလဲပါတယ် ရသော်ဘုရားရဲ့တရားတော်တွေကုန်သိလိုက်အာသောကုန်တဲ့ယန္နာပုဂ္ဂိုလ်ဟာသေသွားရင်တော့ပြတ်ဆဲသွားတာပဲပျောက်ကွယ်သွားမှာပဲလို့တပည့်တော်ဒီလိုပဲယုံကြည်ပါတယ်လို့ရှင်သာရိပုတ္တရာကိုလည်းအဲ့ဒီလိုပဲရှောက်တဲ့အခါရှင်သာရိပုတ္တရာကသူ့ကိုမေးခွန်းထုတ်တယ်မေးခွန်းနေထုတ်ပြီးတော့ရှင်းပြတာပฏิပု္ပ္ပဝိနိတာလို့ခေါ်တယ်ပฏิပု္ပ္ပဝိနိတာဆိုတာ မိခွန်းထုတ်ထုတ်ပြီးတော့ရှင်းပြတဲ့အခါပို့ပြီးတော့ရှင်းလင်းနဲ့နားလည်တယ်လွယ်ကူတယ်ပေါ့ပฏิပု္ပ္ပာဝိနိတာမိခွန်းနေထုတ်ပြီးတော့သွန်သင်ပြတာတဲ့အခါမှာဘယ်လိုမိခွန်းထုတ်တော့ဆိုကဲငါရှင်ရမကငါမေးတာကိုကိုရောဘယ်လိုသဘောရတယ်လဲကိုရောထင်းတဲ့အတိုင်းဖြေပါလို့ဆိုပြီးတော့ခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့မေးလိုက်တယ် ရုပ်ဝေဒနာသင်္ချာသင်္ခါရဝိညာဉ်တို့ဆိုတဲ့ခန္ဓာ၅ပါးနဲ့ပတ်သက်တယ်အဲ့တော့လူမှာသရဝါဆိုတာခန္ဓာ၅ပါးအစုကိုခေါ်တာကိုခန္ဓာ၅ပါးမှလွတ်မှာမလွတ်တာဟိုတစ်ပင်ဆိုတာလို့ပေါ့တစ်ပင်ဆိုတာအမြင့်ရဲ့ပင်စီရဲ့အကိုင်းခက်တွေရဲ့အရွက်ရဲ့အပွင့်ရဲ့အသီးရဲ့ဒါတွေပေါင်းတာမှတစ်ပင်လို့ခေါ်တာလူဆိုတာလည်းတူတူပဲခေါင်းရဲ့ ကိုယ်ရရဲ့ခြေရဲ့လက်ရဲ့ဒါတွေပေါင်းထားလို့လူလို့ခေါ်တာကားဆိုတာလဲကားဘောရီရဲ့ဘိန်းနေရဲ့အင်ဂျင်နေရဲ့အလုံးပေါင်းထားမှကားလို့ခေါ်တာတခုစီဖြုတ်လိုက်ရင်ကားပျောက်သွားလူမှလည်းပဲတစားစီဖြောက်လိုက်လို့ရှင်လူပျောက်သွားတစ်ပင်မှလည်းပဲအမြင့်တခြားပင်စီတခြားအကိုင်းခက်တခြား အရွက်တခြားအပွင့်တခြားအသီးတခြားထားလိုက်လို့ရှိရင်တစ်ပင်ဆိုတာမရှိတော့ပျောက်သွားအဲ့သဘောကိုမှတ်သားထားအဲ့ဒါကြောင့်လို့တရဝါလို့ထင်းနေကြတဲ့ပုဂ္ဂိုလ်တရဝါလို့ရှိတယ်လို့ထင်းနေတဲ့အရာသည်ဘာဒီပေါ်မှာဆွဲပြီးထင်းနေတာတော့ဆိုရုပ်ဝေဒနာတင်ညာသင်္ခါရဆိုတဲ့ သင်္ခါရဝိညာဉ်လို့ဆိုတဲ့ဒီခန္ဓာ၅ပါးအစုဝေးပေါင်းထားမှရုပ်လို့ထင်နေတာ။အိုးတရဝလို့ထင်တာ။အဲဒါကြောင့်မို့တခုစီမေခွန်းထုတ်တယ်ရှင်သာရိပုတ္တရာကငါရှင်ယမကယုတ်ကနာနေဆလာ အာနေဆလာဆိုအရှင်ရာယုတ်ကအာနေဆပါအမှန်ကိုသူဖြေလိုက်တယ်ယုတ်ကအာနေဆပါ ဝေဒနာတင်ညာသင်္ခါရဝိညာဉ်တို့ကရော နေဆာလားအနေဆာလားဆိုရင်အနေဆာပါအဲ့တော့အနေဆာဆိုလို့ရှိရင်ဒုက္ခဖြစ်မလားဒုက္ခဖြစ်မလားဆိုဒုက္ခပါအဲ့ဒီဒုက္ခဆိုတဲ့ရုပ်ဝေဒနာတင်ညာသင်္ခါရဟာနော်ရုပ်ဝေဒနာတင်ညာသင်္ခါရဟာသင်္ခါရကိုငါဟာလို့ပြောမလား ငါဖြစ်တယ်လို့ပြောမလားငါရဲ့အတ္တလို့ပြောမလားဒီလိုပြောရင် မှန်မမလားဆိုမမှန်ပါဘူးဗျာအတခုစီခွဲပြီးတော့သူအဖြေကကြိုက်တယ်အဖြေကြိုက်တယ်အဲ့ဒါကိုအနတ္တလက္ခဏာသုံးပါမြတ်စွာဘုရားယဟန်တွေကိုမေးပြီးဆုံးမတယ်လို့ပဲရှင်သာရိပုတ္တရာကရုပ်ပေါ်မှာဘယ်လိုရှိရမလဲဝေဒနာသင်ညာသင်္ခါရဝိညာဉ်တွေပေါ်မှာဘယ်လိုရှုမြင်ရမလဲဆိုတာကိုအသေးစိတ်ပြောပြအသေးစိတ်ပြောပြပြီးတော့ သူ့ကိုမေးခွန်းတွေဆက်ထုတ်တယ်ငါရှင်ရဲ့အကငါမေးတဲ့မေးခွန်းကိုဖြေပါဘယ်လိုယူဆသလဲရုပ်ကိုတရဝါလို့ခေါ်မှာလားဒီမေးခွန်းကစမေးတယ်ရုပ်ကိုတရဝါလို့မြင်သလားဆိုတော့အရှင်ဘုရားရုပ်ကိုတရဝါလို့မမြင်ပါဘူးတဲ့ရုပ်ဟာရုပ်ပါပဲဟုတ်ပြီဒါဖြင့်သူ့ရဲ့စိတ်ခံစားချက် ဝေဒနာကိုတရဝလို့ခေါ်မှလားလို့ဩအဲ့ဒါလည်းမဟုတ်ပါဘူးဝေဒနာမျှတာဖြစ်ပါတယ်အဲ့ဒါဆိုရင်စိတ်ထဲမှာမှတ်သားရတဲ့တင်ညာကိုတရဝလို့မြင်သလားလို့ဆိုတင်ညာဟာတင်ညာပါပဲတရဝလို့မမြင်ပါဘူးတဲ့ထို့တူပဲသင်္ခါရဆိုတဲ့လှုပ်ဆောင်မှုတွေကြံစီတွေ့တော်မှုတွေကိုရောတရဝလို့ မြင်မလားလို့ဆိုတရဝလုံးမမြင်ပါဘူးသင်္ခါရမြတာဖြစ်ပါတယ်အသိစိတ်ကိုရောတရဝလုံးမြင်သလားလို့ဆိုအရှင်ဘုရားတရဝလုံးမမြင်ပါဘူးလို့ဆိုအဲ့တော့ခန္ဓာ၅ပါးကိုတစ်ခုစီမေးလိုက်တဲ့ခါကျတော့ရုပ်ကရုပ်ပဲတရဝမဟုတ်ဘူးဝေဒနာကဝေဒနာပဲတရဝမဟုတ်ဘူးတင်ညာကတင်ညာပဲတရဝမဟုတ်ဘူး သင်္ခါရကသင်္ခါရပဲတရားမဟုတ်ဘူးဝိညာဏကဝိညာဏပဲတရားမဟုတ်ဘူးဘာနဲ့တူတုံဆိုလို့ရှိရင်တစ်ပင်တပင်ရဲ့အမြင့်ကိုကိုင်းပြီးတော့ဒီအမြင့်ကတစ်ပင်လားလို့ဆိုမဟုတ်ဘူးဒါအမြင့်ပဲဒါဖြင့်ပင်စီကတစ်ပင်လားလို့ဆိုပင်စီကပင်စီပဲတစ်ပင်မဟုတ်ဘူးဒါဖြင့်အကိုင်းကတစ်ပင်လားလို့ဆိုအကိုင်းကလည်းအကိုင်းပဲတစ်ပင်မဟုတ်ဘူး အရွက်တွေကတစ်ပင်လားလို့ဆိုအရွက်ကလည်းအရွက်ပဲတစ်ပင်မဟုတ်ဘူးအပွင့်ကတစ်ပင်လားလို့ဆိုအပွင့်ကလည်းအပွင့်ပဲတစ်ပင်မဟုတ်ဘူးအသီးကတစ်ပင်လားလို့ဆိုအသီးကလည်းတစ်ပင်မဟုတ်ကြည့်လိုက်တဲ့အခါကျတော့တစ်ပင်ဆိုတာပျောက်နေလူမှလည်းပဲရုပ်ဝေဒနာသင်ညာသင်္ခါရတွေကြည့်လိုက်တဲ့အခါမှာဘယ်ဟာကိုတရားလို့ခေါ်မှလဲဘယ်ဟာကိုလူလို့ခေါ်မှလဲလို့ဆိုတဲ့အခါကျပျောက်သွားနော် အဲ့ဒါအထင်အမြင်အသုံးဆွဲအခေါ်အဝေါ်များတာဖြစ်တယ်လက်တွေ့မှာရှာကြံလို့မရနိုင်တဲ့အရာသာဖြစ်တယ်ကိုပါနဲ့လာတယ်လဲဆိုရင် ကားနဲ့လာတယ်ဒါဖြင့်ကားပြစမ်းမှာလို့ဆိုရင်တခုစီဖြုတ်ပြီးတော့ကားကိုမေးမဲ့ဆိုလို့ရှင်ကားဘောဒီကြီးကိုကြည့်ပြီးဒါကားလားလို့ဆိုမဟုတ်ဘူးဒါဘောဒီတကားကိုကြိုက်ပြီးမေးမဲ့ဆိုရင်ဒါတကားကားမဟုတ်သေးဘူး ဘိန်းကိုကင်ပြီးမင်းဒါဘိန်းကားမဟုတ်ဘူးအင်ဂျင်ကင်မင်းဒါအင်ဂျင်အဲ့ဆိုသူ့အစိတ်ပိုင်းလေးတွေတစ်ခုစီတစ်ခုစီဖြုတ်လိုက်ရင်ကားမှမရှိတော့တာပျောက်သွားအဲ့ဒါလိုပဲလူမှလည်းပဲခန္ဓာ၅ပါးရှိတော့ခန္ဓာ၅ပါးကို တစားစီတစားစီဖြုတ်ပြီးတော့ကြည့်လိုက်တဲ့အခါမှာဘယ်မလဲတရဝဘယ်မှာလဲလူအဲ့တော့လူဆိုတဲ့အရာသည်အထင်မြင်မြတာဖြစ်တယ် ကားဆိုတာလဲအခေါ်အသုံးဆွဲမြတာဖြစ်တယ်တကယ်အရှိတရားမဟုတ်ဘူးတရဝဆိုတာလဲရုပ်ဝေဒနာသိညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးကိုဆွဲပြုပြီးအခေါ်အဝေါ်မြတာဖြစ်တယ်ရုပ်ကရုပ်ပဲဝေဒနာဝေဒနာပဲသိညာကသိညာပဲသင်္ခါရကသင်္ခါရပဲဝိညာဏဝိညာဏပဲတရဝမဟုတ်ဘူးဆိုတာထင်ရှားသွားတယ်ပေါ့အဲ့လိုမေးတော့သူအဖြေမှန်တော့ပြောနိုင် ရှင်သာရိပုတ္တရာကဆက်ပေးတယ်ကောင်းပြီရုပ်ကိုလည်းတရားလို့မမြင်ဘူးဝေဒနာတင်ညာသင်္ခါရဝိညာဉ်တို့ကိုလည်းတရားလို့မမြင်ဘူးဆိုရင်တရားဟာရုပ်ထဲမှာရှိတာလားရုပ်ကိုတရားမဟုတ်ဘူးဆိုရင်အဲ့ဒီတရားသည်ရုပ်ထဲမှာရှိတာလားလို့ထပ်မေးတယ်နော်ရုပ်ထဲမှာတရားရှိနေတာလား သို့မဟုတ်စိတ်ခံစားချက်ထဲမှာတရဝါရှိတာလားအမတ်တင်ညာထဲမှာတရဝါရှိနေတာလားသင်္ခါရလို့ဆိုတဲ့အတွေ့ကြံစီမှုစိတ်ဆော်မှုတွေမှာတရဝါရှိတာလားဝိညာဏဆိုတဲ့စိတ်ထဲမှာတရဝါဆိုတာရှိတာလားလို့ဆိုအဲ့ဒါလို့လည်းမရှိပါဘူးတဲ့ကောင်းပြီဒါဖြင့်တရဝါဟာရုပ်မှ ရှုပ်လည်းမဟုတ်ဘူးဝေဒနာလည်းမဟုတ်ဘူးဝေဒနာရုပ်မှလည်းတစ်ပါးဖြစ်တယ်တခြားဖြစ်တယ်ဝေဒနာမှလည်းတခြားအရာဖြစ်တယ်တင်ညာကလည်းတခြားအရာဖြစ်တယ်သင်္ခါရကလည်းတခြားအရာဖြစ်တယ်ဝိညာဏကလည်းတခြားအရာဖြစ်တယ်လို့ပြောမလားလို့ဆိုအဲ့ဒါလို့လည်းပြောလို့မရဘူးဒါတွေဖယ်လိုက်ပြန်တော့လေသူသရဝါရှာလို့မရဘူးနော်ရှာလို့မရဘူးလေသရဝါတကယ်က တော့အဲ့ဒါဆိုလို့ရှိရင်နဲ့ငါရှင်တေချာစဉ်းစားကြည့်ရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဒီ၅ခုလုံးကိုတရားလို့ထင်တာလားလို့ဆိုအဲ့ဒီလိုလည်းမဟုတ်ပါဘူးတော့မြတ်စွာဘုရားဟောတဲ့တရားတွေကဒီယုံနာဓမ္မနဲ့ပရမတ္ထနဲ့ပတ်သက်လာလို့ရှင်လေးနဲ့တည်းအပေါ်ယံကြည့်လို့တော့မရဘူးเนาะအပေါ်ယံနဲ့မသိနိုင်တဲ့တရားတွေပဲ ဒါကိုပဏိတဝေရဏီယောပညာရှိတွေသာသိနိုင်တယ်ဆိုဒါမသိရင်ခြားခြားလဲသွားမယ်နော်ဝိပဿနာကျင့်တယ်ဆိုတာဒါတွေသိဖို့အတွက်ကျင့်ရတာဖြစ်တယ်ပေါ့တကယ်အရှိတရားကိုရှားတွေးဖို့ရအတွက်ဝိပဿနာကျင့်တယ်ပရမတ္ထအားဖြင့်တကယ်အရှိဆိုတာရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဒီ၅ခုပဲရှိတာပဲအေးထို့တူပဲ ရှင်သာရိပုတ္တရာကဆက်ပြီးတယ်ယုတ်ဝေဒနာတင်ညာသင်္ခါရဝိညာဉ်လို့ဆိုတဲ့ဒီနာ၅ခုလုံးပေါင်းထားတာကိုတရဝလို့ခေါ်ရလားဆိုတော့မဟုတ်ပါဘူးဒါဖြင့်ယုတ်ဝေဒနာတင်ညာသင်္ခါရဝိညာဉ်တရဝဆိုတာဟာယုတ်လည်းမရှိဘူးဝေဒနာလည်းမရှိဘူးတင်ညာလည်းမရှိဘူးသင်္ခါရလည်းမရှိတဲ့အရာလားလို့ဆိုအဲ့ဒါလို့လည်းမဟုတ်ဘူး အဲ့တော့အဲ့လိုစစ်လိုက်တဲ့အခါသရဝပျောက်သွားတယ်ခုနကကားရဲ့အစိတ်ပိုင်းတွေကိုဖြုတ်ပြီးတော့မေးလိုက်တဲ့အခါမှာကားပျောက်သွားတယ်လို့ပဲတစ်ပင်ရဲ့အစိတ်ပိုင်းတွေကိုတစားစီဖြုတ်ပြီးတော့ကြည့်လိုက်တဲ့အခါမှာတစ်ပင်ပျောက်သွားတယ်လူရဲ့ခန္ဓာကိုယ်မှာရှိတဲ့အစိတ်ပိုင်းတွေတစ်ခုစီဖြုတ်လိုက်တဲ့အခါလူဆိုတာပျောက်သွားပြန်လူဟာပျောက်သွားလေအဲ့ဒီပျောက်သွားတယ်လို့ပဲ ဒီစိတ်ပိုင်းတွေကိုကြည့်လိုက်တဲ့အခါမှာရုပ်ဝေဒနာသင်ညာသင်္ခါရတွေနဲ့ကြည့်လိုက်တဲ့အခါမှာတရဝါဆိုတာပြောင်းနေပြီတရဝါသည်ခန္ဓာ၅ပါးသည်တရဝါမဟုတ်တရဝါသည်ခန္ဓာ၅ပါးတည်းရှိတာလည်းမဟုတ်ခန္ဓာ၅ပါးမပါဘဲဖြစ်နေတာလည်းမဟုတ်ခန္ဓာ၅ပါးလုံးကိုလည်းတရဝါလို့ခေါ်တာမဟုတ်တရဝါသည်ရုပ်မဲ့ခံစားချက်မဲ့ အမှတ်တင်ညာမဲ့သင်္ခါရမဲ့ဝိညာဉ်မဲ့အရာလည်းမဟုတ်တော့အဲ့တော့အခုလို့စစ်ဆေးကြည့်လိုက်တဲ့အခါမှာတဲ့စင်သာရိပုတ္တရာကမေးတယ်ငါရှင်ယမကစဉ်းစားကြည့်တဲ့အခုလို့စစ်ဆေးလိုက်တဲ့အခါမှာတဲ့လက်တွေ့ကြကြ မိကွန်ထုတ်ပြီးတော့ဖြေရှာလိုက်တဲ့အခါမှာတဲ့အမှန်အကန်အမှန်တရားအနေနဲ့တထာဂတဆိုတာရှာမတွေ့တရဝဆိုတာရှာမတွေ့တော့ဘူးတဲ့နော်တရဝဆိုတာရှာမတွေ့ဘူးယဟန္တာ ပုဂ္ဂိုလ်ဆိုတာလည်းရှာမတွေ့တော့အဲ့တော့ပုဂ္ဂိုလ်တရဝနော်ပုဂ္ဂိုလ်သရဝါဆိုတာရှာမတွေ့ဘူးသရဝါဆိုတာရှာမတွေ့တော့ဘူးလူဆိုတာလည်းရှာမတွေ့တော့ယောက်ျားမိန်းမဆိုတာလည်းရှာမတွေ့တော့ အဲ့ဒါလို့လက်တွေ့စစ်ဆေးကြည့်တဲ့အခါမှာတရဝါဆိုတာရှာလို့မတွေ့နိုင်ပါပဲဖြစ်ရတဲ့နဲ့ယဟနာပုဂ္ဂိုလ်သည်သိဆုံးသွားတဲ့အခါမှာပြန်ဆဲသွားတယ်ဆိုတာဘာကိုပြောတာလဲကိုရောတီလို့ဖြေလို့ရှင်မှန်ပါမလားယဟနာပုဂ္ဂိုလ်မှမရှိတာဘယ်လိုလုပ်ပြန်ဆဲမှာလဲဆိုလိုတာအဲ့ဒါနော် ကို့မှာကားမရှိဘူးဆိုတာတို့ကားလည်းမဝယ်ရသေးဘူးကားလည်းမရှိဘူးအဲ့ဒီမရှိတဲ့ကားကအနဲ့ရောင်လားအဖြူရောင်လားလို့မေးရင်ဘယ်လိုဖြေရှိမှမရှိတဲ့ကားကိုသွားပြီးအယောင်သွားပြောနေလို့ဘယ်လိုလုပ်သိမှာနော်မရှိတာမရှိတဲ့အရာကိုသွားရှာသာသူမထွန်းကားတဲ့အမျိုးသမီးရဲ့သားဟာအရွယ်ဘယ်လောက်ရှိပြီလို့မေးလို့ရှင်ဘယ်လိုဖြေသာသမီမှမရှိတာ မရှိတဲ့သားသမီးဟာဘယ်တနည်းအရွယ်ရှိပြီလဲလို့မေးလို့ရှင်ဖြေလို့ရတဲ့မေးခွန်းမှမဟုတ်တာနော်အခုလည်းပဲသရဝါဆိုတဲ့အရာဟာဘာကို ခေါ်တာတုံးလို့မေးကြည့်လိုက်တဲ့အခါမှာအဖြေရှာလို့မရဘူးရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးသာအရှိတရားဖြစ်ပြီးသရဝါဆိုတာအထင်အမြင်များတာဖြစ်တယ်တစုံတစ်ခုကိုစွဲပြီးတော့ခေါ်နေကြတာဖြစ်တယ် တော့သရဝါဆိုတာရှိကိုမရှိတာအဲ့ဒါလို့မရှိတာဖြစ်ပါရဲ့တန်းနဲ့ကိုရောပြောနေတဲ့စကားဟာယဟနာပုဂ္ဂိုလ်သည်သေသွားလို့ရှိရင်ပြတ်ဆဲသွားတယ်ဆိုဘာပြတ်ဆဲတာလဲနော်ပုဂ္ဂိုလ်အနေနဲ့သေသွားတာဘာပြတ်ဆဲတာလဲအဲ့ဒါလို့သေသွားတဲ့နောက်မှာမဖြစ်တော့ဘူးလို့ပြောတယ်ဘာလဲဆိုတော့ ရှင်သာရိပုတ္တရာကအဲ့လိုပေးလိုက်တဲ့အခါမှာရှင်ယမကအတော်အသင့်သဘောပေါက်သွားတယ်အတော်အသင့်သဘောပေါက်သွားသူဖြေလိုက်တာတရဝဆိုတာလဲခန္ဓာ၅ပါးကိုဆွဲပြုပြီးခေါ်တဲ့ဟာကိုခန္ဓာ၅ပါးနဲ့ဆက်လိုက်တဲ့အခါတရဝဆိုတာမရှိဘူးဆိုတာသိကြသွားတယ်သိကြသွားတော့ရှင်ယမကအရှင်အရှင်သာရိပုတ္တရာတဲ့တပည့်တော်ရင်တုန်းက နားမလဲလို့မာရွင်းနဲ့အယူဆကိုပြောမိပါတယ်တဲ့အခုရှင်သာရိပုတ္တရာအရှင်ဘုရား ရှင်းပြတဲ့မေခွန်းนี่နာယူမှတ်သားရတဲ့အခါမှာတပည့်တော်ဟာ မာရွင်းနဲ့အမြင်တစ်ခုဟာပျောက်ကင်းသွားပါတယ်တရားသဘောကိုလည်းသဘောပေါက်လာပါတယ်လို့အရှင်ယမကအဲ့လိုတရားအနေနဲ့သဘောပေါက်သွားပြီသူကတော့ အဲတရားနာပရိသတ်တွေကလည်းပဲရှင်ယမကသဘောပေါက်သွားသလိုပေါက်ဖို့လိုတယ်နော်ရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်မှတပါတရဝဆိုတာမရှိဘူးအရှိသည်ရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်များသာရှိတယ်ဒါကိုသဘောပေါက်ထားမှာပေါ့နော်အဲ့တော့တရဝသေးတယ်လို့တရဝသေးသည်နောက်မဖြစ်ဘူးလို့ပြောစရာအကြောင်းမှမရှိတာဘာလို့ရှိမှမရှိတာခုနပြောသလိုမရှိတဲ့ကားဟာအ내ရောင်လားအဖြူရောင်လားပြောသလိုဖြစ်နေ မရှိမှမရှိတာအဲမရှိမှမရှိတာဖြစ်တယ်မဖြစ်ဘူးပျောက်သွားတယ်မပျောက်ဘူးပြောလို့မှမရတာလေပြောလို့မရအဲ့ဒီအတိဗေမျိုးဆွလို့တယ်ပေါ့နော်အဲ့ဒါလို့ရှင်ရမကဟာအတော်အသင်လေးသဘောပေါက်လာတဲ့အခါမှာရှင်သာရိပုတ္တရာဆိုတာလေလွန်ညံထက်တဲ့ပုဂ္ဂိုလ်ဖြစ်တော့သူကကဲဒီလိုရှင်ဘုရားသဘော ပေါက်သွားပြီဆိုလို့ရှိရင်ရှင်ဘုရားကို မေးလိုက်မယ်တဲ့ဘယ်လိုမေးမလို့ဆိုယန္နာပုဂ္ဂိုလ်ဟာသိဆုံးသွားပြီးတဲ့နောက်မှာဘာဖြစ်တယ်လဲလို့မေးရင်ရှင်ပြပါပြောမလဲပုဂ္ဂိုလ်အနေနဲ့ကြိုင်ပြီးတော့ယဟန္တာပုဂ္ဂိုလ်ဟာသိဆုံးသွားပြီးတဲ့နောက်ဘာဖြစ်တယ်လဲလို့မေးလို့ရှိရင်ငါရှင်ယမကဘယ်လိုဖြေမလဲတဲ့မေးတဲ့အခါ အဲ့တော့သူကအရှင်ဘုရားတဲ့တပည့်တော်ကိုအဲ့ဒါလို့မေးမယ်ဆိုလို့ရှိရင်အခုလို့ဖြေပါမယ်တဲ့ငါရှင်တို့ရုပ်ဆိုတာအနိစ္စအဲ့ဒီအနိစ္စဖြစ်တဲ့ရုပ်ဟာဒုက္ခအဲ့ဒီဒုက္ခဖြစ်တဲ့ရုပ်ဟာဒုက္ခဖြစ်တဲ့ရုပ်တရားချုပ်ငြိမ်းသွားခြင်းသာဖြစ်တယ်လို့ဖြေပါမယ် အဲ့လိုဆိုလိုတာခန္ဓာ၅ပါးချုပ်ငင်းသွားခြင်းသာဖြစ်တယ်ပြတ်ဆဲသွားတာဟုတ်တော့ဟိုသေလို့ပြတ်ဆဲသွားတယ်လို့ဒီလိုပြောတာမဟုတ်တော့ဘူးနော်ရှုဝေဒနာတင်ညာသင်္ခါရဝိညာဉ်ဟာမမြဲတဲ့အရာဖြစ်တယ်မမြဲတဲ့အရာဖြစ်လို့ရှင်းတ်เสียမကောင်းတဲ့ဒုက္ခသာဖြစ်တယ်ဒုက္ခဖြစ်သည့်အတွက်ကြောင့်အတ္တဆိုတာမဟုတ်ဘူးအနတ္တမြတ်သာဖြစ်တယ်အဲ့ဒီ အနိစ္စဒုက္ခဒုက္ခဖြစ်နေတဲ့ဒီခန္ဓာဒီရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်นี่ခြုံငိမ့်သွားတာသာဖြစ်တယ်ဒီလိုပဲဖြေပါမယ်သိသွားပြီးတဲ့နောက် ပြတ်ဆဲသွားတယ်တို့ကလည်းပြောတော့ဒီလိုဖြေပါမယ်လို့ဟောအဲ့တော့ယန္တာပုဂ္ဂိုလ်သိသွားလို့ရှိရင်ကိုယ်အတိကိုကအေးသုတ္တနာမှာဖြစ်တဲ့ ရှုတ္တိယနံတရားတွေဟာခြုံငိမ့်သွားတယ်ပြတ်ဆဲသွားတယ်ဒီလိုပဲပြောရတော့မှာပေါ့ခြုံငိမ့်သွားတယ်လို့ပဲပြောရတော့မှာပေါ့နော်ခြုံငိမ့်သွားတယ်ဒါကြောင့်မို့မြတ်စွာဘုရားသုံးတဲ့အခါပြိနေဘူးတော့ငိမ့်သွားပြီလို့ပဲပြောတယ်ဒီသုံးနည်းနဲ့ပဲသုံးပြိနေဘူးတော့ငိမ့်သွားပြီအဲ့တော့တပည့်တော်ကိုမေးမယ်ဆိုရင် အခုတိုင်းပဲဖြေပါမယ် ရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်တွေဟာအနိစ္စဒုက္ခဖြစ်သည့်အတွက်ကြောင့်အဲ့ဒီအနိစ္စဒုက္ခဖြစ်တဲ့တရားသည်ချုပ်ငိမ့်သွားသည်တရဝါနဲ့မဖြေတော့ဘူးသူယန္နာပုဂ္ဂိုလ်သည်ဆိုတာမတုံတော့ပဲနဲ့တရဝါအနေနဲ့မဟုတ်ပဲနဲ့ရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးဟာချုပ်ငိမ့်သွားတာပဲဖြစ်ပါတယ်အဲ့ဒါလို့ဖြေပါမယ်ဆိုရှင်သာရိပုတ္တရာကတာဓုခေါ်တယ် သာဓုသာဓုအောက်တော်ယမကငါရှင်ယမကအင်းကောင်းတယ်ကောင်းတယ်တမှန်တယ်အဲ့ဒီတော့ပို့ပြီးတော့ရှင်းလင်းအောင်ဥပဥပမာလေးတစ်ခုပြောပြမယ်ရှင်သာရိပုတ္တရာကသူ့ကိုဥပမာလေးတစ်ခုပြောပြလောကမှာအားတဲ့အလွန်ချမ်းသာတဲ့တထေသားတယောက်ရှိတယ်အဲ့တထေထေသားတယောက်ရှိတယ် အဲ့ဒီတထေသားဟာပစ္စည်းဥစ္စာလည်းလွန်ချမ်းသာတယ်သူ့ကိုအန္တရာယ်မျိုးမျိုးကကာဝယ်ဖို့အဆောင်အကြက်ကလည်းတေချာဆောင်ရှက်ဆောင်ကြက်ထားတယ်ပေးရလူတွေအန္တရာယ်ပြုလို့မဖြစ်အောင်စောင့်ကြက်တွေနဲ့လည်းပြည့်စုံတယ်တဲ့အဲ့ဒီမှာသူ့ကိုတတ်ချင်တဲ့လူတယောက်ပေါ်လာတယ်သို့တော့အဲ့ဒီလူဟာ ဘယ်လိုမှဒီတထေသာနာကတ်လို့မရဘူးအဆောင်ချက်တွေထူထပ်စွာချထားသည့်အတွက်ကြောင့်တထေသာတတ်ချင်ပေမဲ့လို့ तू တတ်လို့မရဘူးအဆောင်ချက်တွေထူထပ်နေလို့ तू စောင့်ကြလို့မရဘူးအဲ့တော့ तू ဘယ်လိုစိတ်ကူးတော့ဆိုရင်ဒီတထေသာတတ်ဖို့ရာအတွက်ငါဒီတထေသာစီသွားချင်းကပ်ပြီးတော့သူ့ရဲ့တပည့်ခံမရစေသူ့ကိုပြုစုခြင်းလို့လှုပ်ကြွေးပါရစေ ကိုရံတော်ထဲမှာဖြစ်ဖြစ်ရစေဆိုတော့ခွင့်ပေးလိုက်တယ်ခွင့်ပေးလိုက်တဲ့အခါမှာသူကကြိုးကြိုးစားစားဒီတထေသားနဲ့အရင်ဤဆုံးပုဂ္ဂိုလ်ဖြစ်အောင်လူယုံတော်အဖြစ်ရောက်သည့်ထီအောင်သူကြိုးစားလိုက်တဲ့အခါတထေသားသူ့ကိုသိယုံကြည်သွားတယ်ယုံကြည်သွားတော့ဘယ်နေရာသွားသွားသူနဲ့သွားတယ်သူကတထေသားကိုကာကွယ်တဲ့ပုဂ္ဂိုလ်အနေနဲ့သူကလိုက်တယ်အဲ့ဒီလို သူ့ဘောမှာယုံကြည်အားကိုးလာတဲ့အချိန်ကြတော့မှသူကတတ်လိုက်တယ်။ဟောတရေသာတတ်လိုက်တယ်ဆိုအဲ့ဒီလိုတတ်လိုက်တယ်အဲ့တရေသာဟာသူ့ဘောမှာဘလောက်ထိအောင်ယုံကြည်သွားတော့ဆိုရင်သူ့မိတ်ဆွေအရင်တငယ်ချင်းအရင်ဆွေမျိုးအရင်နဲ့တောင်ပို့ပြီးတော့သူကယုံကြည်သွားတယ်။အဲ့ဒီလိုယုံကြည်ပြီးဆိုမှဒီတရေသာကိုသူကတတ်လိုက်တယ် အဲ့ဒီမှာစဉ်းစားကြည့်တဲ့ငါရှင်ရင်မကအဲ့ဒီလူဟာမတတ်ခင်ကတထေသားကို ပြုစုပါရစေတထေသားရဲ့တောင်းဝတရားတွေသူ ဆောင်ရွက်ပါရစေဆိုပြီးတော့သူလာခဲ့တယ်မတတ်ဖို့မတတ်သေးခင်အဲ့ဒါလိုလာခဲ့တယ်။ဟောအဲ့ဒီလာခဲ့တဲ့အချိန်မှလည်းပဲ သူဟာလူသက်သမားပဲမဟုတ်လားနော်ဒါပေမဲ့လို့လူသက်သမားဖြစ်ပေမဲ့လို့လူသက်သမားလို့တထေသာကမသိဘူးသူစီရောက်လာတဲ့အချိန်တုန်းကကလေးသူဟာလူသက်သမားပဲလေတတ်မလို့အကြံနဲ့ဝင်လာတာမဟုတ်လူသက်သမားပဲအေးသူ့ကိုပြုစုလှုပ်ကြွေးပြီးတော့တကယ်ကို အရင်နှီးဆုံးဖြစ်အောင်လုပ်နေတဲ့အချိန်အဲ့ဒီအချိန်ဟာလဲသူဟာ လူသက်သမားပဲ သို့တော့တထေတာကလူသားသမားဖြစ်ပေမဲ့လို့ငါတတ်မဲ့ကောင်းလို့သိလားဆိုမသိဘူးငါတတ်မဲ့ကောင်းမယ်လို့ဆိုမသိဘူးအေးတပ်ပြီးတဲ့အခါကျတော့နော်တပ်ပြီးတဲ့အခါကျတော့မှလူသားသမားဆိုတာသူဟာလူသားသမားအနေနဲ့တတ်လိုက်ပြီအဲ့ဒါလိုပဲတဲ့ပုထုဇဉ်ပုဂ္ဂိုလ်တွေဟာ ရုပ်ဝေဒနာတင်ညာသင်္ခါရဆိုတဲ့တင်ညာသင်္ခါရဝိညာဉ်လို့ဆိုတဲ့ခန္ဓာ၅ပါးကိုငါဟာငါရဲ့အတ္တခုနကတထေသားကသူ့တတ်မဲ့လူကိုတငယ်ချင်းအရင်နဲ့တောင်ယုံကြည်သွားတယ်အဲ့တော့ဘုရုဇင်တ attva တွေဟာခန္ဓာ၅ပါးအပေါ်မှာငါခန္ဓာငါဟာငါခေါင်းငါလက်ငါခြေငါဘဝဆိုတဲ့အနေအထားမျိုးတိအောင် ကိုယ်တတ်မဲ့ခန္ဓာ၅ပါးကြီးကိုသူတတ်သမားလို့မသိတာမသိတာခန္ဓာတထေသားကသူ့ကိုတတ်မဲ့လူကိုသူသူ့ကိုတတ်မဲ့လူဆိုတာ तू မသိတယ်လို့ပဲပုရုဇဉ်တ attva တွေဟာအမှန်မမြင်သည့်အတွက်ကြောင့်ရုပ်ဝေဒနာသင်္ချာသင်္ခါရဝိညာဉ်လို့ဆိုတဲ့ခန္ဓာ၅ပါးဟာငါရဲ့ချစ်ခင်လာတဲ့မိတ်ဆွေပဲလို့တောင်ထင်နေတယ်နော်ဘလောက်တိအောင်ထင်တော့ဆိုရင်မနဲ့အေးရထားရင်သူ့ကိုလှပြင်ပေးရတယ် ရေမိုးချိုးပေးရတယ်အစာကျွေးရသေးတယ်ဘလောက်ရင်းနှီးတော့သူနဲ့နော်အဲ့တော့သူ့ကိုထိရင်ငိုရသေးတယ်လူတွေကရှုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဒီခန္ဓာ၅ပါးကြီးအတွက်လူတွေဟာနေမနာညမအားပြုစုလုပ်ကြွေးနေလိုက်ကြတာဘယ်လိုအနေနဲ့ပြုစုလုပ်ကြွေးကြတာတော့ငါဟာငါရဲ့အချစ်ဆုံးတကယ်ချင်းဆိုတဲ့အနေထားနဲ့လောက်က အဲ့ဒီလိုအနေနဲ့လောက်ကြတော့ဒီယုတ်ဝေဒနာသင်ညာသင်္ခါရဝိညာဉ်တွေကိုတဏ္ဍာငါနဲ့ဆွဲလန်းပြီးတော့နေထိုင်တဲ့အခါမှာနောက်ဆုံးနော်မမြဲတဲ့ယုတ်ကိုမမြဲဘူးလို့လည်းမသိတော့မမြဲတဲ့ဝေဒနာကိုမမြဲတဲ့ဝေဒနာလို့မသိဘူးမမြဲတဲ့တင်ညာကိုမမြဲတဲ့တင်ညာလို့မသိဘူး မမြဲတဲ့သင်္ခါရကိုမမြဲတဲ့သင်္ခါရလို့မသိဘူးမမြဲတဲ့ဝိညာဏကိုမမြဲတဲ့ဝိညာဏလို့အမှန်အတိုင်းမသိဘူးငါဘဝငါခန္ဓာငါစိတ်နော်တငါငါနဲ့ဆွဲလန်းပြီးတော့နေနေကြလေဒါနေမကောင်းမှုဆိုရင်ငါနေမကောင်းလို့ငါနေမကောင်းမှုပဲထင်တာယုံနေမကောင်းဘူးလို့ပြောငါနေမကောင်းဘူးသွားလိုက်အောင်ဆေးရုံသွားလိုက်အောင်ပဲသွားပြလိုက်အောင်ပဲနော် ငါနဲ့ရှုပ်ဝေဒနာသင်ညာသင်္ခါရကွဲကိုမကွဲတော့တာတသားတည်းတွဲထားတာအဲ့ဒါလို့ကိုယ်ခန္ဓာမှာကိုယ်တဏ္ဍာမှာရှိနေတဲ့ရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်တွေကိုငါလို့ပဲဆွဲပြီးတော့နေတယ်သူတို့ထိခိုက်လို့ရှိရင်ငါထိခိုက်တယ်လို့ထင်တယ်တရားယောကဆဲသွားရင်ငါဆဲတယ်လို့ထင်တယ်နာလိုက်တာအဲ့မှာနော် ကိုထိသွားရင်ထိတယ်လို့ပဲထင်တာမခိုင်မရနိုင် ဖြစ်လာတယ်အဲ့ဒါလို့ဖြစ်တာဟာမမြဲတဲ့ရုပ်ကိုယုံမှမမြဲမှမသိလိုက်ဘူးမမြဲတဲ့ဝေဒနာကိုလည်းမသိဘူးမမြဲတဲ့သင်ညာမမြဲတဲ့သင်္ခါရမမြဲတဲ့ဝိညာဏတွေကိုလည်းအမှန်ကန်မသိဘူးဒါရင်လားလို့ဆိုတကယ်ဒုက္ခပေးနေတဲ့ယုတ်တရားကိုလည်းပဲဒုက္ခပေးနေတယ်လို့မသိဘူးကိုယ်ဒုက္ခပေးနေတယ်လို့မသိဘူး ဒုက္ခပေးနေတဲ့စိတ်ခံစားချက်ကိုလည်းဒုက္ခပေးနေတယ်လို့မသိဘူးငါပဲထင်နေတာ哦အလုံးကငါပဲထင်နေတာဆိုတော့သူကဒုက္ခပေးနေတယ်လို့မသိတာအဲ့တော့ယုတ်ဝေဒနာသင်္ညာသင်္ခါရဝိညာဉ်တို့အမှန်တိုင်းမသိဘူးနောက်တစ်ခါဒီယုတ်ဝေဒနာသင်္ညာသင်္ခါရတွေကငါရဲ့အတ္တမဟုတ်ဘူး ငါလုပ်တဲ့အတိုင်းမဖြစ်နိုင်တဲ့အရာတွေဆိုတာလဲအမှန်ကန်မသိဘူးဒါလည်းမကဘူးဒီယုတ်ကြီးကလူသက်သမားဆိုတာလည်းမသိဘူးဝေဒနာကလူသက်သမားဆိုတာလည်းမသိဘူးသင်္ခါရတေတင်ညာသင်္ခါရဝိညာဉ်တို့ကလူသက်သမားဆိုတာလည်းသူကမသိဘူးမှန်တိုင်းမသိဘူးဘဝတစ်ခုမှာတတ်သွားတာဘသူကတတ်တာတုံးဆိုရုပ်ကလည်းတတ်သွားတာ နော်တခုပြက်သွားလို့ရှိရင်ဥပမဲနှလုံးရပ်တန့်သွားလို့သေသွားတယ်ဆိုလို့ရှိရင်သူရင်သေတာမဟုတ်ဘူးနှလုံးကကြံတဲ့ဟာတွေပါဆွဲခေါ်သွားတာသူဟာလူသက်သမားပဲလေသွေးတိုးလို့အုံနောက်သွေးကြောပေါက်သွားလို့သေတယ်ဆိုရင်လည်းအဲ့ဒီအုံနောက်သွေးကြောဆိုတာလေကိုယ်ရုပ်ပဲလေအဲ့ဒီရုပ်ကကြံတဲ့ဟာတွေပါအကုန်တတ်သွားတာ ချမ်းမထားခဲ့ဘူးတခါတည်းခေါ်သွားတာရုပ်တင်တတ်တာမဟုတ်ဘူးနံတရားတွေပဲတတ်သွားလိုက်တယ်သူကအဲ့တော့ခန္ဓာ၅ပါးကတခုခုသိရင်ကျန်တာအကုန်သိသွားတာလိုက်သိရတာအဲ့တော့သူကလူသက်သမားပဲပထဝီဓာတ်ကဖောက်ပြန်လို့ရှိရင်တေဇောဓာတ်တို့ဝါယောဓာတ်အဘောအကုန်ဖြတ်သွားတေဖြတ်လို့သိသွားတယ်ဆိုဝါယောဓာတ်ကတတ်လိုက်တာ ဝါယောဓာတ်ကတတ်ရင်ပထဝီတို့တေဇောတို့ဝါယောတို့လိုက်သွားကြဗျာနော်သူကတတ်သွားတာအဲ့ဒါကြောင့်ဟိုယုတ်ဝိရဏသင်္ညာသင်္ခါရဝိညာဉ်တွေကတကယ်ကိုကိုယ်တပ်ဖြတ်မဲ့ပုဂ္ဂိုလ်တွေလို့ဆိုတာတပ်ဖြတ်မဲ့တရားတွေဆိုတာကိုကမသိဘူးတဲ့ကိုမိတ်ဆွေကိုဟာလို့ပဲထင်နေတယ်ဟောဝဒကံရူပံ ဝရကံရူပန္တိယထာဘုဒ္ဓနာပသနာတိကိုယ့်အသက်ကိုချွေသွားမဲ့ရုပ်ကိုကိုယ့်အသက်ကိုချွေမဲ့ရုပ်ပဲလို့မသိဘူးခန္ဓာ၅ပါးကိုလည်းကိုယ့်အသက်ကိုယ်တတ်မဲ့ဆိုတဲ့ခန္ဓာ၅ပါးကို तू မသိဘူးတဲ့နောက်အကြောင်းတရားတွေပေါင်းစပ်ပြီးတော့ဒီရုပ်ဝေဒနာတွေဘာတွေဖြစ်နေတယ်ဆိုတဲ့သင်္ခတဖြစ်တဲ့ယုံနာရုပ်ဝေဒနာသင်ညာသင်္ခါရတွေကိုလည်း အကြောင်းတရားတွေပေါင်းစပ်ထားတဲ့အရာလို့မသိပြန်ဘူးမသိတော့ဒီခန္ဓာ၅ပါးကိုပဲကိုယ်ဟာလို့ထင်ပြီးတော့လူတွေဟာခန္ဓာ၅ပါးအတွက်ရှူရတယ်ခန္ဓာ၅ပါးအတွက်စိုးရိမ်တယ်ခန္ဓာ၅ပါးအတွက်ငိုကြွေးတယ်အဲ့ဒီလိုဘဝမှာဆင်းရဲဒုက္ခမျိုးစုံခံစားနေရတာဟာ ရုပ်ဝေဒနာသင်ညာသင်္ခါရတွေကိုငါငါဟာလို့ထင်ထားသည့်အတွက်ကြောင့်ခံစားနေရတာတဲ့နော်ခံစားနေရတာအဲ့တော့အဲ့လိုခံစားတဲ့အခါ तू ကရုပ်ကိုငါဘဝလို့ဆွဲလန်းထားတယ်ရုပ်ကိုငါဘဝလို့စိတ်ထဲမှာဆွဲဆွဲမြဲမြဲသိနေတယ်ဝေဒနာတင်ညာသင်္ခါရဝิญဉ်တို့ကိုလည်းပဲငါဘဝငါခန္ဓာလို့ဒီလိုဆွဲဆွဲမြဲမြဲပဲ မှတ်ယူပြီးတော့ထားတယ်တဲ့ပုရုဇဉ်တရဝါတွေဟာရုပ်ဝေဒနာတင်ညာသင်္ခါရနဲ့သင်္ခါရတွေကိုပဲငါဟာလို့ဆွဲလန်းထားသည့်အတွက်ကြောင့်ယထာဘုဒ္ဓမသိလို့ဒါတွေအတွက်ပျော်ရတယ်ရွှင်ရတယ်ငိုရတယ်ရေရတယ်ဆိုတာတွေဖြစ်ကုန်အေးမြတ်စွာဘုရားရဲ့တရားဓမ္မကိုနာယူမှတ်သားရတဲ့ ဖရာတရားတော်ကိုကြားနာရတဲ့အရိယသူတော်စင်တွေကြတော့ကွယ်ကွယ်ပြပြသိလာတယ်။အော်ရုပ်ကိုအတ္တငါလို့မမြင်တော့ဘူး။ရုပ်ဟာရုပ်ပဲငါမဟုတ်ဘူး။သူ့ခွဲလာတယ်ခွဲခြားပြီးတော့မြင်လာတယ်။ရုပ်ဟာရုပ်ပဲငါမဟုတ်ဘူး။အော်ဝေဒနာဝေဒနာမျှတာဖြစ်တယ်ငါမဟုတ်ဘူး။ တင်ညာဟာလည်းတင်ညာမျှတာဖြစ်တယ်ငါမဟုတ်ဘူးသင်္ခါရကလည်းသင်္ခါရမျှတာဖြစ်တယ်ငါမဟုတ်ဘူးဝိညာဉ်ကလည်းဝိညာဉ်မျှတာဖြစ်တယ်ငါမဟုတ်ဘူးအဲ့တော့ရုပ်ဝေဒနာတင်ညာသင်္ခါရတွေကငါမဟုတ်ဘူးငါလည်းရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ထဲမှာရှိတာလည်းမဟုတ်ဘူးငါထဲမှာလည်းရုပ်ဝေဒနာတင်ညာသင်္ခါရတွေရှိတာမဟုတ်ဘူးရုပ်ဝေဒနာတင်ညာသင်္ခါရတွေကငါပိုင်တာလည်းမဟုတ်ဘူး အမျိုးစုံတွေးကြည့်လိုက်ငါမှတပါးလည်းမဟုတ်ဘူးငါထဲမှာရှိတာလည်းမဟုတ်ဘူးငါဟာလည်းမဟုတ်ရုပ်ဝေဒနာသင်ညာသင်္ခါရတို့သည်ငါမဟုတ်ဘူးရုပ်ဝေဒနာသင်ညာသင်္ခါရမှတပါးလည်းငါဆိုတာမရှိဘူးအဲ့တော့ရှိနေတဲ့ရုပ်ဟာမမြဲတဲ့ရုပ်သာရှိတယ်မမြဲတဲ့ဝေဒနာမမြဲတဲ့သင်ညာမမြဲတဲ့သင်္ခါရမမြဲတဲ့ဝိညာဏသာရှိတယ်လို့အမှန်ကန်သိလားဒုက္ခပေးတဲ့ရုပ် ဒုက္ခပေးတဲ့ဝေဒနာဒုက္ခပေးတဲ့တင်ညာဒုက္ခပေးတဲ့သင်္ခါရဒုက္ခပေးတဲ့ဝိညာဏမြတ်သာ ရှိတယ်ငါဆိုတာမရှိဘူးနော်ကိုယ်အလိုတိုင်းမဖြစ်တဲ့အနတ္တယုတ်အနတ္တသင်ဝေဒနာအနတ္တတင်ညာအနတ္တသင်္ခါရအနတ္တဝိညာဏမြတ်သာရှိတယ်အမှန်တိုင်းသိလာတယ်အကြောင်းတရားတွေကပေါင်းစပ်ထားသည့်အတွက်ကြောင့် သင်္ခတဖြစ်တဲ့ယုတ်သင်္ခတဖြစ်တဲ့ဝေဒနာသင်္ခတဖြစ်တဲ့သင်ညာသင်္ခတဖြစ်တဲ့သင်္ခါရသင်္ခတဖြစ်တဲ့ဝိညာဏမျှတာရှိတယ်ငါဆိုတာမဟုတ်ဘူးလို့တဘာဝတရားနဲ့အနေအချင်းခွဲခြားပြီးတော့သိလာတယ်သိလာပြီးတော့အေးဒီယုတ်ဆိုတာလူသက်သမားပဲကြံတဲ့တဘာဝတရားတွေတစ်ခုပြည့်ရင်အလုံးပြတ်သွားတယ် ဝေဒနာဆိုတာလဲလူသတ္တမပဲတင်ညာဆိုတာလဲလူသတ္တမပဲသင်္ခါရသမာသင်္ခါရဆိုတာလူသတ္တမပဲဝိညာဏဆိုတာလဲလူသတ္တမပဲလို့တခုပြည့်ရင်အလုံးပြည့်လို့သူတို့ဟာဖြည့်စည်ရတဲ့အရာတွေသာဖြစ်တယ်လို့အမှန်ကန်သိလားရောယုဝိရဏသင်ညာသင်္ခါရဝိညာဉ်ဤကုသနာမှာရှိတဲ့တရားတွေပေါ့ ငါလို့ဆွဲလန်းမှု မရှိတော့ဘဲနဲ့သူ့တဘာဝကိုတဘာဝအတိုင်းသိလာတယ်အသိဉာဏ်နဲ့ခွဲခြားပြီးတော့သိလာအဲ့ဒါလို့သိတာဝိပဿနာဉာဏ်နဲ့သိလာတာပဲဖြစ်တယ်ပေါ့နော်အဲ့ဒါလို့မသိဘူးဆိုရင်တွေ့တာချင်းဆွဲလန်းခြင်းဆိုတာရှိနေပဲတွေ့တာချင်း ရှိနေသမျှငိုကြွေးခြင်းပူဆွေးခြင်းဆိုတာရှိလာတယ် အဲ့တော့တွေ့တာမှုဆိုတာလုံးဝမရှိတော့တွေ့တာမှုမရှိသည့်အတွက်ကြောင့်ငိုကြွေးတာဆိုတာမရှိတော့စွရင်တော့ကဆိုတာမရှိတော့ပူပန္နာဆိုတာမရှိတော့မရှိတော့သည့်အတွက်ကြောင့်သူကရုပ်အပေါ်သွားပြီးတော့ငါဟာလို့မချင်းကတ်တော့ရုပ်ကရုပ်ပဲငါဟာမဟုတ်ဘူးဝေဒနာပေါ်မှာလည်းငါဟာလို့မချင်းကတ်တော့ဘူးဝေဒနာဝေဒနာမျှတာဖြစ်တယ်လို့တဘာဝတရားတွေပေါ်မှာသူက တဘာဝတရားတက်တက်မြတာမြင်သွားတယ်ငါမဟုတ်ဘူးတရားမဟုတ်ဘူးရှုပ်တက်တက်မြတာဖြစ်တယ်ဝေဒနာတက်တက်မြတာဖြစ်တယ်သင်္ခါရတက်တက်မြတာဖြစ်တယ်ဝိညာဏတက်တက်မြတာဖြစ်တယ်ငါဆိုတဲ့ဟာမရှိဘူးလို့ဥပါဒณะခန္ဓာ၅ပါးလုံးဟာငါလို့ဆွဲလန်းเสียတခုမှမရှိဘူးလို့အဲ့ဒီခန္ဓာ၅ပါးအပေါ်မှာဆွဲလန်းမှုကင်းသွားတာ ਨੇ တပြိုင်နက် အဲ့ဒီပုဂ္ဂိုလ်ဟာစိတ်အေးလက်အေးနဲ့နေနိုင်သွားတယ်တွေ့တာမှုမရှိတော့စိတ်အေးလက်အေးဖြစ်သွားတာပေါ့နော်စိတ်အေးလက်နေနိုင်သွားတယ်ပူပန်ရင်ခြင်းဆိုတာတွေ့တာမှုရှိလို့ပူပန်တာစဉ်းစားကြည့်လေကိုယ်နဲ့မသိတဲ့လူတယောက်သိရင်ဘယ်သူမှသောကဖြစ်တာရှိတယ်ဘယ်သူမှဖြစ်ဘူးเนาะကိုယ်နဲ့မသိတဲ့လူတွေနေနေစဉ်သေးနေကြတာ ဘာမှဖြစ်ကိုမပိုင်တဲ့ပစ္စည်းတွေပျက်စီးဆုံးရှုံးသွားရင်ရောဘာဖြစ်လဲဘာမှမဖြစ်ဘူးအဲ့တော့ပူဆွေးတယ်ဆိုတဲ့အတိပ္ပယ်ကကိုအမျိုးတွေကဖြစ်စေကိုမိတ်ဆွေကဖြစ်စေကိုမိသားစုတွေကဖြစ်စေဆိုရင်တော့လူတွေဟာငိုကြွေးကြပြန်တယ်ကိုပစ္စည်းဆိုပြန်တော့လေလူတွေဟာနှမျောတတ်တာပြီးစိတ်ညစ်စိတ်စိတ်ပချမ်းမသာဖြစ်ကြတယ် အဲ့ဒီစိတ်မချမ်းမသာဖြစ်ရတာတို့ပူဆွေးကြတာတို့ဘာကြောင့်လို့ဆိုရင် တွေ့တာမှုကြောင့်ဖြစ်လာတာမတွေ့တာဘူးဆိုရင်မဖြစ်တော့ဘူးလေဥမာမဲကိုယ်ကားရစီဝယ်ထားတယ်တက္ကမကြီးတယောက်ပြောတာလို့အင်္ဂါကားထွက်သွားတဲ့လမ်းမြတိုက်မြလာမှလာလို့စိုးရိမ်နေချာအင်္ဂါကားထွက်သွားတာနဲ့တပြိုင်နက်စိတ်ကကြောင်းကြနေပြန်မရောက်မချင်းအဲဒီကားဘာမှမဖြစ်ပါစေနဲ့ တော့ကားလေးရှင်လဲကားအတွက်စိုးရင်တော့ကဖြစ်နေသာသမီရှိပြန်တော့လဲသာသမီအတွက်စိုးရင်တော့ကဖြစ်လက်တွဲပေါ်ရှိရင်လဲလက်တွဲပေါ်အတွက်စိုးရင်တော့ကဖြစ်တယ်ပစ္စည်းရှိပြန်တော့လဲပစ္စည်းအတွက်စိုးရင်တော့ကဖြစ်တယ်ကဲဘာမှမရှိတော့ဘူးဆိုပါစို့ကိုပိုင်တဲ့ကားရောင်းပလိုက်တယ်ရောင်းပလိုက်တဲ့အဲ့ဒီကားလေး highway မှာမှောက်သွားတဲ့မီးလောင်ပျက်စီးသွားတယ်ဘာဖြစ်သေးလဲဘာဖြစ်ဘူးသူ ဘာလို့လို့ဆိုရင်သူ့ရဲ့တွေ့တာမှုကကားပေါ်မရှိတော့ဘူးပတ်စံတုပ်ကြီးပေါ်ရောက်သွားပြီအဲ့ကြတော့ကားဘိုးခြေသွားတဲ့ပတ်စံတုပ်ပေါ်ရောက်သွားတယ်ပစ္စည်းတစ်ခုကိုရောင်းလိုက်တာနဲ့တွေ့တာမှုကပြတ်သွားပြီလေကိုဟာလို့သတ်မှတ်တဲ့အချိန်မှတွေ့တာတယ်လူကိုလည်းပဲကိုနဲ့ပတ်သက်တဲ့လူလို့သတ်မှတ်ထားတဲ့အချိန်မှာတောကဖြစ်တယ်ကိုနဲ့ဘာမှအဆက်အသွယ်မရှိတော့ဘူးဆိုရင်တောကဖြစ်ပြန်မှု အဲ့ဒါကိုစဉ်းစားကြည့်မယ်ဆိုရင်တွေ့တာမှုဟာတောကကိုဖိတ်ခေါ်နေတာပဲဖြစ်တယ်နောက်ဆုံးယဟန္တာပုဂ္ဂိုလ်တွေကြတော့ကိုယ့်ကိုယ်တော်မတွေ့တာတော့ဘူးကိုယ့်ကိုယ်ကိုမတွေ့တာသည့်အတွက်ကြောင့်ကိုယ့်ကိုယ်ကိုသေမှလည်းပူတာမဟုတ်ဘူးမရှိတော့ဟောဘာမှပူတာမရှိတော့သူတို့ဟာအမြဲတမ်းရုပ်ဝေဒနာသင်္ညာသင်္ခါရခန္ဓာ၅ပါးကလွယ်လို့ခန္ဓာ၅ပါးသည် ငါမဟုတ်ဘူးသဘာဝတရားတသက်မြတ်တာဖြစ်တယ်လို့မြင်နေသည့်အတွက်ကြောင့်ပူဇော်ပါတစ်ခုမှမရှိဘူးလမ်းဘေးကတစ်ပင်တစ်ပင်လဲသွားလို့ဘယ်သူမှငိုကြွေးတာမရှိဘူးဘာလို့ဆိုတော့တစ်ပင်ပေါ်မှာကိုကပတ်သက်မှု ရှိမှမရှိတာမျက်တစ်ပင်နှုတ်လိုက်လို့လည်းမပူကြဘူးဘာလို့လို့မျက်နဲ့ကိုယ်နဲ့ပတ်သက်မှုမရှိလို့အဲ့တော့ပတ်သက်မှုရှိရင်တော့တဏှိမဟုတ်တဏှိဒုက္ခဖြစ်မှာအဲ့ဒါကြောင့်မို့ ရုပ်ဝေဒနာသင်ညာသင်္ခါရတွေပေါ်မှာငါငါဟာဆိုတာနဲ့မပတ်သက်ဖို့ပဲလိုတယ်ပတ်သက်ရင်တော့သောကပရိဒီဝတားမှာပဲတဲ့အဲ့တော့နောက်ဆုံးမှာခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့ငါငါဟာဆိုတဲ့ဆွဲလမ်းမှုတွေမရှိတဲ့အခါမှာသာဝရအငိမ့်တတ်တစ်ခု ရရှိသွားတယ်ရှင်သာရိပုတ္တရာကအဲ့ဒါလို့ရှင်းပြလိုက်တာ ရှင်းပြလိုက်တဲ့အခါမှာရှင်ယမကရှင်သာရိပုတ္တရာရှင်ဖျားခြေစုတင်လိုက်တာအရှင်ဖျားတို့လိုသတင်းသုံးဖို့ပုဂ္ဂိုလ်တွေဟာတပည့်တော်တို့လိုမသိနားမလည်တဲ့ပုဂ္ဂိုလ်တွေပေါ်မှာအကျဏတရားထားအကျိုးစီးပွားကိုလိုလားတဲ့အနေနဲ့စိတ်ရှိလက်ရှိရှင်းပြပြီးဆုံးမဩဝါဒပေးတာတပည့်တော်ဝမ်းသာလိုက်တာတော့အရှင်ဘုရားရဲ့တရားကို နာရင်နာရင် တပည့်တော်ရဲ့ရင်ထဲမှာဆွဲလန်းနေတဲ့အဆွဲတွေအာသဝတရားတွေကနေပြီးတော့တပည့်တော်ရဲ့စိတ်ဟာကိရိတာအညစ်အကြေးတွေအာသဝတွေကနေပြီးတော့လွတ်မြောက်သွားပါပြီသူယန္နာဖြစ်သွားတာကိုပြောတာနော်စိတ်ထဲမှာလောဘဒေါသမောဟတွေတွဲနေတာ အတွဲနေတဲ့လောဘဒေါသမောဟတွေကိုဖယ်လိုက်တဲ့အခါမှာစိတ်တန့်တန့်ကလေးကျန်တော့တယ်။နော်အဲ့ဒီစိတ်တန့်တန့်လေးကအမှန်တမ်းခိုင်မာတယ်။ခိုင်မာတယ်ဆိုတာနှိစ္စလို့ပြောတာမဟုတ်ဘူး။လောဘဆိုတဲ့အတွေးကင်းသွားတယ်ဒေါသအတွေးကင်းသွားတယ်မောဟအတွေးတွေကင်းသွားတယ်။ပြော့ညံ့တဲ့အတွေးတွေတခုမှမရှိဘူး။မှန်ကန်တဲ့အမြင်ပဲကျန်တော့တယ်ဆိုတော့အဲ့ဒီစိတ်လေးကဖြူစင်တန်ရှင်းသွားတယ်။အဲ့ဒီစိတ်ကိုလွတ်မြောက်တဲ့စိတ်လို့ခေါ်တယ်။အာသဝေဟိစိတ်တံဝိမု ക്ത ံ ကိလေသာအသွားတွေကနေပြီးတော့သူစိတ်လေးကလုံးဝလွတ်မြောက်သွားတယ်လွတ်မြောက်သွားသည့်အတွက်ကြောင့်ကြန့်ခိုင်သွားပြီအမှန်မြင်ခြင်းဖြင့်ကြန့်ခိုင်သွားပြီပျော့ညံ့တဲ့စိတ်မဟုတ်တော့ဘူးလူတွေဟာပျော့ညံ့တဲ့စိတ်ကြောင့်ဘာလေးဖြစ်လိုက်ဖြစ်လိုက်ငိုကြတယ်ကောင်းတာနဲ့တွေ့ရင်ရေကြပြန်တယ်မကောင်းတာနဲ့တွေ့ရင်ငိုကြပြန်တယ်အဲ့ဒီလူဟာပျော့ညံ့တဲ့စိတ်ကြောင့်အဲ့ဒီလူဖြစ်သွားတာအဲ့တော့ပျော့ညံ့တဲ့စိတ်ဟာ ဘသူနဲ့တွဲနေတော့ရုံးဆိုရင်လောဘတွေဒေါသတွေမမနာတွေဒီကိရိတာတွေနဲ့တွဲနေတဲ့စိတ်ဟာပြောညာတဲ့စိတ်ဖြစ်သွားတယ်။အဲ့ဒါတွေလွှမ်းမိုးခံထားတဲ့စိတ်သည်ညှဉ်းနှွမ်းနေတဲ့စိတ်သာဖြစ်တယ်။အဲ့ဒီကိလေသာတွေလုံးဝချုပ်ငြိမ်းသွားရင် စိတ်ကလေးတတ်တတ်ပဲကြံတော့တယ်။ခိုင်မာတဲ့ ဒီစိတ်လေးဟာခိုင်မာတဲ့တတိခိုင်မာတဲ့ပညာခိုင်မာတဲ့လုံလဝိရိယကောင်းမွန်တဲ့ကုသိုလ်တရားတွေနဲ့သာ တွဲပြီးတော့စိတ်လေးဟာကြံ့ခိုင်လာတယ်။မကောင်းတဲ့အကုသိုလ်တရားတွေသူ့စိတ်ထဲမှာလုံးဝမရှိတော့သည့်အတွက်ကြောင့်ဖြူစင်တန်ရှင်းသွားတယ်။ဘာနဲ့ဥပမာတူတုံးဆိုလို့ရှင် ရွှေဆိုတာတတ္တုတွေရောနေတာသဘာဝက မလွလားတဲ့တတုတွေရောနေတဲ့ရွှေဟာဒီလက်ဝလက်စားလုပ်လို့မရဘူးမရသည့်အတွက်ကြောင့်ရောနေတဲ့တတုတွေကိုမီးနဲ့မိုက်ခွက်ထဲထည့်ပြီးတော့အပူပေးပြီးတော့ဒါတွေကိုဖယ်ရှားပြရတယ်ဒါမှရွှေဟာနန်းဆွဲလို့ရတယ်ပေါ့သူကြီးဆိုရင်ကျိုးသွားနိုင်တယ်ကျွတ်ဆက်နိုင်တယ်အဲ့ဒီကျွတ်ဆက်တဲ့တတုတွေကိုဖယ်ရှားပြီးတော့ရွှေစင်ဖြစ်အောင် ရွှေစင်ရွှေစစ်ရတော့အောင်လုပ်မှဒီရွှေလေးကပျော့ပြောင်းသွားထို့တူပဲလူတွေရဲ့စိတ်ထဲမှာလောဘဒေါသမောဟဆိုတဲ့ကိလေသာအညစ်အကြေးတွေဒါတွေကိုဖယ်ရှားလိုက်မှဒီစိတ်ထဲမှာလောဘလည်းရှိတယ်ဒေါသလည်းရှိတယ်မောဟလည်းရှိတယ်သူတို့ရဲ့ဆန့်ကျင်မဲ့အလောဘအဒေါသအမောဟဆိုတာတွေရှိတယ်အဲ့တော့မကောင်းတဲ့လောဘဒေါသမောဟတွေဖယ်ရှားပြီးတော့ကောင်းတဲ့အလောဘအဒေါသအမောဟဆိုတဲ့တရားတွေနဲ့ရှင်တွဲထားလို့ရှိရင် စိတ်လေးကဖြူစင်တန်ရှင်းပြီးတော့ခိုင်မာတဲ့စိတ်အနေထားပြုဖြစ်လာတယ်တဲ့။ဒါကြောင့်မို့ရှင်ယမကရှင်သာရိပုတ္တရာကိုလျှောက်တယ်။အခုလိုရှင်ဘုရားလိုအကျဉ်းတရားကရုဏာထားပြီးတော့ကိုယ့်ရဲ့သတင်းသုံးပေါ်တွေနားလည်အောင်ဆုံးမဩဝါဒပေးတာကျေးဇူးတင်လိုက်တာပါတဲ့။ရှင်ဘုရားတရားနာရလို့တပည့်တော်ဟာ အစွဲလန်းတွေကနေလုံးဝလွတ်သွားပါတယ်တပည့်တော်စိတ်လေးဟာကိလေသာအညစ်အကြေးတွေဟာကင်းဝေးပြီးတော့လွတ်မြောက်တဲ့စိတ်ကလေးဖြစ်သွားပါပြီလို့ရှင်ယမကကအဲ့ဒါလို့ရှောက်တယ်အဲ့တော့ဗုဒ္ဓတရားတော်မှာအဗဒံသိမ်မွေးတဲ့အဆင့်ကတော့တရဝါဆိုတာမရှိရှုံဏနှစ်ခုသာရှိသည်ဆိုတဲ့အတွေ့အခေါ်ပဲဖြစ်တယ်ပေါ့နော်တရဝါရှိနေတယ်ဆိုသည်မြအတွေ့အခေါ်ဟာမှားနေတယ် မှားနေလို့ရှိရင်ပြောညံ့တဲ့စိတ်ပဲဖြစ်မယ်တွေ့တာမှုတွေလာလိမ့်မယ်ပြောညံ့တဲ့စိတ်တွေလာလိမ့်မယ်တရဝါမရှိဘူးယုံနံတက်တက်တာလို့မြင်လာတဲ့အခါမှာလွဲမားတဲ့အမြင်အကြောင်းပြုပြီးတော့ကိလေသာတွေပွားစရာအကြောင်းမရှိတော့ဘဲနဲ့ကြံ့ခိုင်တဲ့အတိတတိပညာများသာလင်မိမိစိတ်ထဲမှာရှိသည့်အတွက်ကြောင့်ခိုင်မာတဲ့ကြံ့ခိုင်တဲ့စိတ်ယုံဖြစ်လာနိုင်တယ်လို့ ဒီလိုမှတ်သားပြီးတော့ယေဟောရဲ့တရားဒေသနာတော်မှာပုဂ္ဂိုလ်တ attva ဆိုတာအပြောများတာဖြစ်တယ်တကယ်လက်တွေ့ကြတဲ့အခါယုံနေတာနှမျိုးသာရှိတယ်လို့တေချာမှတ်သားပြီးရဖရာရဲ့တရားတော်ကို နားလည်အောင်ကြင်ကြံကြိုးကုပ်ပွားများအထောက်နိုင်ကြပါစေကုန်သတည်းအာ